ခန်းကြီး39အငယ်1မှ9တဖန်ဘေဇလီလသည်အလျား2000ထွာ အနံ့1000ထွာဇောက်1000ထွာရှိသောတစ်တာကို အကာရှသားနှင့်လှုပ်၍တစ်တာအတွင်းပြင်ကို ရွှေစင်နှင့်မိုးမှန်လေ၏တစ်တာအပေါ်နာပတ်လေ၌ကုသောရွှေတစားကိုလည်းလှုပ်လေ၏ရွှေလေးခွင်းကိုတွန်း၍တစ်တာ၄တောင်း၌တမျက်နှာနှကွင်းစီ တတ်လေ၏အကရှတာတဘိုးကိုလုပ်၍ရွှေနှင့်မွမ်းမံပြီးမှတစ်တာထန်းစရာဘို့တစ်ဖက်တစ်ချက် ရွှေခွင်း၌ရှူထားလေ၏အငယ်၆မှ9အလျားနှစ်တောင်းထွာ အနံ့တတောင်းထွာရှိသောတစ်တာအဖုံးကိုလည်းရွှေစင်နှင့်လုပ်လေ၏ခေရုပင်နှစ်ပါးကိုလည်းတစ်တာအဖုံးတွင် အလျားတစ်ဖက်တစ်ချက်၌ထုလုပ်လေ၏ ထိုသို့ခေရုဗိမ်နှစ်ပါးကိုသေတ္တာဖုံးကိုယ်ထဲကထုတ်၍သေတ္တာဖုံးအပေါ်၌တဘက်တပါးစီလုပ်ပြီးလျှင်၊ခေရုဗိမ်နှစ်ပါးတို့သည် မျက်နှာချင်းဆိုင်၍သေတ္တာဖုံးကိုရှုလျက်၊မိမိအတောင်ကိုဖြန့်၍သေတ္တာဖုံးကိုမိုးလျက်ရှိ၏။အလျားနှစ်တောင်၊အနံတတောင်၊အမြင့်တတောင်ထွာရှိသော စပွဲကိုလည်းအာကာရှသားနှင့်လုပ်၍ရွှေစင်နှင့်မွမ်းမံလေ၏စပွဲအပေါ်နာပတ်လည်၌ကုသောရွှေဒစာကို၎င်းအနံတလက်ဝါရှိသော ကပန်းကို၎င်းကပန်းအပေါ်နာပတ်လည်၌ကုသောရွှေဒစာကို၎င်းလုပ်လေ၏ရွှေလေးခွင်းကိုလည်းသွန်း၍ခြေတော့လေးခုအထက်စပွဲလေးတောင်၌တက်လေ၏ထိုရွှေခွင်းတို့သည် ကပန်းပေါ်မှရှိ စပွဲထမ်းစရာတပိုးနေရာဖြစ်၏စပွဲထမ်းစရာအကာရှတာတပိုးကိုလှုပ်၍ရွှေနှင့်မွမ်းမံလေ၏စပွဲတစားဒီဟုသောလင်ပန်းဇွန်းအင်ဒုံလောင်းစရာဖလားများကိုလည်းရွှေစင်နှင့်လှုပ်လေ၏အငယ်၁၉မှ24မိဂုံကိုလည်းရွှေစင်နှင့်လှုပ်၍မိဂုံတိုင်အဆရှိသော အလက်များခွက်များဘူးဒီများ ကြာပွင့်များတို့ကိုတဆက်တီးထုလေ၏မိဂုံတိုင်တစ်ဖက်တစ်ချက်သုံးလက်စီထွက်၍အလက်၆လက်ရှိ၏မိဂုံတိုင်တဲကထွက်သော အလက်သုံးလက်တွင်တလက်တလက်၌ဘူးကြာပွင့်နှင့်တကွဗန္ဒာသီးနှင့် ပုံတူသော ခွက်သုံးခွက်ရှိ၏မိဂုံတိုင်၌လည်းဘူးကြာပွင့်နှင့်တကွဗန္ဒာသီးနှင့် ပုံတူသော ခွက်လေးခွက်ရှိ၏မိဂုံတိုင်ထဲကထွက်သော အလက်6လက်ရှိသည့်အတိုင်းအလက်နှစ်ဖက်အောက်၌လည်းဘူးဒီတလုံးစီရှိ၏ဘူးများအလက်များတို့ကိုတကူတဆက်ဒီဖြစ်စေ၍မိခုံတကူလုံးကို ရွှေစင်နှင့်ထုလုပ်လေ၏မိခွက်ခုနှလုံးမိညက်နှင့်မိညက်ခံစရာခွက်များကိုလည်းရွှေစင်နှင့် လုပ်လေ၏မိခုံနှင့်မိခုံတစားရှိသည်များတို့ကို ရွှေစင်အခွက်30နှင့်လုပ်သည် အငယ်25မှ29တဏီကနန္တာဘောင်းကိုမီးရှို့เสียရစ်ပလင်ကိုအာကာရှသားနှင့်လှုပ်လေ၏ထိုပလင်သည် အလျားတတောင်အနန္တတောင်စုရန်၄တောင်ဖြစ်၍အမြင့်နှစ်တောင်ရှိလေ၏ဥဂျိုတို့ကိုလည်းအာကာရှသားဖြင့်ပြီးစေ၏ပလင်ထိတ်နံရန်ဥဂျိုတို့ကို ရွှေစင်နှင့်မွမ်းမံ၍အပေါ်နားပတ်လည်၌ ကွတ်သောရွှေတစားကိုလှုပ်လေ၏ရွှေတစားအောက်ပလင်တစ်ဖက်တစ်ချက်တောင်း၌ရွှေကွင်းနှစ်ကွင်းကိုလှုပ်၍ပလင်ထန်းစရာတဘိုးနေရာဖြစ်၏တဘိုးတို့ကို အကရှသားနှင့်လှုပ်၍ရွှေနှင့်မွမ်းမံလေ၏စေသမအတက်နှင့်စေးပေါင်းကိုဖော်တက်သည့်အတိုင်းတန်ရှင်းသောလင်းရန်နန္ဒာစီကို၎င်းနန္ဒာမျိုးနှင့်ပေါ်သောမိရှုရာနန္ဒာဘောင်းစင်ကို၎င်းလုပ်လေ၏